ခန်းကြီးဆက်ရှိအငယ်1မှ30ဤဒေလအမျိုး ပရိသတ်အပေါင်းတို့သည် ရှီလောမြို့မှစီဝေး၍ပရိသတ်စီဝေးရာတဲတော်ကိုတီထောင်ကြ၏သူတို့ရှေ့မှတပြည်လုံးနှိမ့်ချလျက်ရှိ၏ထိုအခါဣသရေလအမျိုးခုနှစ်မျိုးတို့သည် အမွေမြေကိုမခံရသေးသည်ဖြစ်၍ယောရှုကတင်တို့ဘူဘေးများ၏ဖျားသခင်သာရဖျားပေးတော်မူသောမြေကို သင်တို့သည်မသေးမယူဘဲအဘယ်မျှကာလပတ်လုံးနေကြလိမ့်မည်နည်း။သင်တို့တွင် အမျိုးတမျိုးလျှင် လူသုံးယောက်စီရွေးကောက်၍ငါစေလွှတ်သဖြင့်၊သူတို့သည်တပြည်လုံးသို့ထသွား၍အမွေခံသင့်သည်အတိုင်းရေးသားပြီးမှငါ့ထံသို့ ပြန်လာရကြမည်။သူတို့သည်ပြည်ကိုခုနစ်ပိုင်းပိုင်းခြားရကြမည်။ယုဒအမျိုးသည်တောင်ဘက်မိမိနေရာ၌နေရမည် ယောသပ်မျိုးသည်မြောက်ဘက်မိမိနေရာ၌နေရမည်။ပြည်ကိုခုနှစ်ပိုင်းခြားပြီးမှပြည်ပုံကိုငါထံသို့ဆောင်ခဲ့၍ငါတို့ဖျားသခင်သာရဖျားရှိတော်၌တင်တို့အဖို့စီရေးတံပြုမည်။လေဝိသားတို့သည်တင်တို့နှင့်ရော၍အဖို့ကိုမယူရ။သာရဖျား၏ယေပရောဟိတ်အရာသည် သူတို့အမွေဖြစ်၏။ဂတ်အမျိုး၊ရုဘင်အမျိုး၊မနာရှေအမျိုးတဝက်တို့သည်ယော်ဒန်မြစ်ရှိဘက် ထာဝရဘုရား၏ကျွန်မောရှေပေးသည်တိုင်အမွေမြေကိုခံယူကြပြီဟုဣဒရေလလူတို့အားပြောဆို၏ထိုလူတို့သည်ထား၍သွားသည်ဖြင့်ယောရှုကလည်းတပြည်လုံးသို့လျှောက်၍ရေးသားပြီးလင်ငါထံသို့ပြန်လာကြလော့ရှိလောမြို့မှာသာဝရဘုရားရှိတော်၌တင်တို့အဖို့စည်ရန်ပြုမိဟုပြည်ပုံကိုရေးသားခြင်းကတွားသောသူတို့ကိုမှားထားသည်နှင့်ညီ သူတို့သည်တပြည်လုံးသို့ရှောက်သွားသဖြင့်၊မြို့ရွာရှိသည်အတိုင်းစာ၌ခုနစ်ပိုင်းပိုင်း၍ရေးသားပြီးမှ၊ယောရှုနေရာရှိလောတပ်သို့ရောက်လာကြ၏။ယောရှုသည်ရှိလောမြို့မှထာဝရဘုရားရှေ့တော်၌စာရေးတံပြု၍ဣသရေလအမျိုးသားအသီးအသီးတို့အားမြေကိုပိုင်းခြားလေ၏။ဗင်္ယာမိန်အမျိုးသားတို့သည်စာရေးတံပြု၍ အဆွေအမျိုးလိုက်ခံရသောမြေသည်ယုဒအမျိုးသားတို့နှင့်ယောသပ်အမျိုးသားတို့စပ်ကြားမှာကျ၏။မြေအပိုင်းအခြားသည်မြောက်မျက်နှာ၌ယော်ဒန်မြစ်မှထွက်၍ယေရိခေါမြို့မြောက်ဘက်နား၌၎င်း၊အနောက်ဘက်တောင်ပေါ်၌၎င်းရှောက်လျက်၊ဗေသဝင်တောသို့ထွက်သွား၏။တဖန်တောင်မျက်နှာသို့သွား၍ဗေသလလုဇမြို့နား၌ရှောက်သဖြင့်၊အောက်ဗက်ဟောရုန်မြို့ တောင်ဘက်မှရှိသောတောင်ခြေရင်းအတ္တရုတ်အဒ္ဒါမြို့သို့ရောက်ပြီးလျှင်၊ထိုတောင်မှထွက်၍အိုင်တောင်ကွေ့ကိုဝိုင်းသဖြင့်၊ယုဒအမျိုးသားနေသောကိရယတ်ယာရိမ်မြို့တည်းဟူသောကိရယတ်ဗာလမြို့သို့ထွက်သွား၏။ဤရွေ့ကားအနောက်ဘက်အပိုင်းအခြားတည်း။တောင်ဘက်အပိုင်းအခြားသည်ကိရယတ်ယာရိမ်မြို့စွန်းမှအနောက်ဘက်နား၌နေဖတ်တောရေတွင်းသို့ရောက်ပြီးလျှင် ဟိန္နုံသား၏ဂျိုက်ရှိမှရေဖိန်ဂျိုက်မြောက်ဖက်၌ရှိသော တောင်ချေရင်သို့လာ၍ရေပုတိမြို့တောင်ဘက်ဟိန္နုံဂျိုက်သို့၎င်းအင်ယောကေလရွာသို့၎င်းမြောက်ဖက်နား၌အင်ရှေမက်ရွာသို့၎င်းအဒုမိန်ကုန်းတစ်ဖက်ဂေလိလုရွာသို့၎င်းရုဘင်သားဘောဟန်ဤကြောက်သို့၎င်းရောက်လေ၏တဖန်အရဘာမြို့ မြောက်ဖက်တစ်ဖက်လွင်ပြင်နားမှာရှောက်၍အရဗာမြို့သို့ရောက်သည်ဖြင့်ဘေဟောဂလမြို့မြောက်ဖက်နားမှာရှောက်၍တောတုံအိုင်မြောက်ကွေယော်ဒန်မြစ်ဝ၌ဆုံးလေ၏ဤ၍ကားတောင်ဘက်အပိုင်းခြားသည်ယော်ဒန်မြစ်သည်အရှိဘက်ပိုင်းခြားလျက်ရှိ၏ဤ၍ကားဗေယမင်အမျိုးသားတို့သည်အဆွေအမျိုးအလိုက် အမွေခံရသောမြေနယ်ဖြစ်သည် အငယ်21မှ28ဗိယံမင်းအမျိုးသားတို့သည်အဆွေအမျိုးအလိုက်ရသောမြို့များဟုမူကားယေရီခေါမြို့ဘေတောဂလမြို့အေမကက်စစ်မြို့ဘေတရာဘမြို့ဇေမရီမြို့ဘေတလမြို့အာဝီမြို့ပါရမြို့အောပရာမြို့ဂေပါဟာမောနေမြို့အောပနီမြို့ဂါဘမြို့ယွာနှင့်တကွ၁၂မြို့တည် ထိုမှတပါးဂိဗောင်မြို့၊ရာမမြို့၊ဗေရုတ်မြို့၊မိဇပါမြို့၊ခေဖိရမြို့၊မောဇမြို့၊ရေကင်မြို့၊ဣရပေလမြို့၊တာရလတ်မြို့၊ဇေလမြို့၊ဧလတ်မြို့၊ယေရုရှလင်မြို့တည်းဟူသောယေဗုသိမြို့၊ဂိဗမြို့၊ကိရယတ်မြို့ရွာနှင့်တကွဆယ်လေးမြို့တည်း။ဤရွေ့ကားဗင်္ယာမိန်အမျိုးသားတို့သည်အဆွေအမျိုးအလိုက်ခံရသော အမွေတည်း